သာသနာတော်တက္ကရာ2540ခုနှစ်လူတို့ဟောဟာကောဇာတက္ကရာ1358ခုနှစ်ဝိရဝတ္တန္တမိုးလာရာတိတော်သလင်းလဇံရှိရနေယနေ့ရွှေမင်းဝန်သာသနာရိပ်တာတို့ ဓမ္မတာဝနာကုသိုလ်လူလာရောက်စီးပူးကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးဝေမှာကဟင်္ဂုတ္တရနိကေအထက်ကနိဗ္ဗာန်မှာလာတဲ့ဝိရိယရမ္ဘဝတ္ထုတရား၈ပါးကိုဘုန်းကြီးဟောကြားမှာဖြစ်ပါလေ။ ဘာကြောင့်ဒီတရားကိုဟောကြားဖို့ဘုန်းကြီးရွေးချယ်ရသလဲဆိုတော့ဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများဟာဘုန်းကြီးတို့အပေါ်မှာစွမ်းဖြင့်ထောက်ပံ့လှူဒန်းကြတယ်သင်္ကန်းဖြင့်ထောက်ပံ့လှူဒန်းကြတယ်ဆေးဖြင့်ထောက်ပံ့လှူဒန်းကြတယ်ကြောင်းဖြင့်ထောက်ပံ့လှူဒန်းကြ အဲဒီလိုစွမ်းသင်္ကန်းကြောင်းဆေးပစ္စည်း၄ပါးဖြင့်တရားဓမ္မအများကထောက်ပံ့လှူဒန်းကြတော့မိမိတို့ပုံမှာကျေးဇူးများတဲ့တရားဓမ္မများကို ပြန်ပြီးတော့စွမ်းကြွေးတုံ့ပြန်တဲ့အနေနဲ့ဘုန်းကြီးများကလည်းပဲမကောင်းတာကို မြစ်တာပြီးတော့ကောင်းတာတွေကိုညွှန်ကြားရမယ်တာဝန်ဝတ္တရားရှိတယ် တတိပိစကားဤပြောကြရမှာရှိ၏တိုက်တွန်းနဲ့ဩဝါဒစကားဤပြောကြရမှာရှိပါတယ်ဒါကြောင့်ဘုန်းကြီးတို့အပေါ်မှာကျေးဇူးအင်မတန်များကြတယ်ရွှေမင်းဟောဓမ္မမိသားစုများကိုဘုန်းကြီးကကျေးဇူးတုံ့ပြန်တဲ့အနေအားဖြင့်ဒီဝိရိယရမ္မတရား၈ပါးကိုဟောကြားပြီးတော့တတိပိတိုက်တွန်းနှိုးဆော်တာဖြစ်ပါတယ် ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကျမ်းဂန်များမှာအလပနိယာဆိုတဲ့တုတ်တန်ရှိပါတယ်။အဲဒီတုတ်တန်မှာသရဓမောမိမာဇိရိယတိအလပနိယာဌာနံတဲ့။ယာတိဓမောမိမာဗျာရိယတိအလပနိယာဌာနံမရဏဓမောမိမာမိရိယတိအလပနိယာဌာနံလို့ဟောကြားထားတာရှိပါတယ် အိုခြင်းတရားကို မအိုပါစေနဲ့လို့ဘယ်လိုမှ တောင်းတလို့မရဘူးတဲ့နာခြင်းတရားကိုလည်းမနာပါစေနဲ့လို့တောင်းတလို့မရဘူးတဲ့တေခြင်းတရားကိုလည်းပဲမသိပါစေနဲ့လို့တောင်းတလို့မရအောင်အဲတော့ဒီအိုရတဲ့သဘောဟာအိုမှာပဲနာတတ်တဲ့သဘောရလာတဲ့ပုဂ္ဂိုလ်ကနာမှာပဲသိတတ်တဲ့သဘောဒီခန္ဓာကြီးရလာတဲ့ပုဂ္ဂိုလ်ဟာသိမှာပဲ ဒီတော့အဲ့ဒီအိုမှုနာမှုသိမှုတွေကလက်ဦးမှုမရသေးခင်မိမိတို့ဒါနကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုတွေကိုမြန်မြန်ကြီးလက်ဦးမှုရအောင်ရှုစီနိုင်ဖို့အတွက်ခွန်ကြီးကတတိပိတိုက်တွန်းတဲ့ဩဝါဒတရားကိုခွန်ကြီးဟောမှာပဲဖြစ်ပါလေ။ဘာကြောင့်လဲဆိုတော့အခုလောကကြီးထဲမှာသိခြင်းတရားတွေဟာနှေးကြလားမြန်သလားဗျာ တိတ်ကိုမြန်နေတိတ်ကိုမြန်နေဘုန်းကြီးတို့ဇဝနဟန္တဆိုတဲ့ဇတ်တော်လေးတစ်ခုရှိပါတယ်ဘုန်းကြီးတို့အလောင်းတော်ဟာအဲ့ဒီဟင်းသာမင်းဖြစ်စဉ်ချိန်ခါကာလတုန်းကညီတော်နောင်တော်နှစ်ပါးနေမင်းနဲ့အတူပြန်ပြီးတော့ပြန်တန်းနိုင်တဲ့အဟုတ်အစွမ်းရှိရဲ့ နေမင်းထွက်ပြူလာတာနဲ့ပဲဘုန်းကြီးတို့ဒီအလောင်းတော်များဟာတခါတည်းဥရိတောင်ထိပ်ကနေတက်ပြီးတော့နေမင်းနဲ့အတူပြန်လာပြိုင်နိုင်တယ်အဲ့လောက်ထိအောင်အာအစွမ်းရှိတယ်နေမင်းဟာလေအင်မတန်လျင်မြန်နေအဲ့ဒီနေမင်းရဲ့သွားမှုလျင်မြန်သလိုဘုန်းကြီးတို့အလောင်းတော်ရဲ့ပြန်တမ်းမှုဟာလေသိက္ကိုလျင်မြန်ပါလေတနေ့ညီတော်ဖြစ်တဲ့အဲ့ဒီဟင်တာမင်းနေမင်းနဲ့အတူပြန်ပြီးတော့သွားပြန်တဲ့အခါမှာညီတော်မှာငယ်သေးတော့ အဲ့ဒီမှာအင်မတန်ကိုပင်မနွမ်းနေတဲ့အချိန်ခံမျိုးမှာနောင်တော်ဖြစ်တဲ့အဲ့ဒီဇဝနဟင်းသာမင်းကနောက်ကလိုက်ပြီးတော့ညီတော်ကိုအမိလိုက်ပြီးညီတော်ကိုတခါရင်မိမိရဲ့ကိုယ်ပေါ်မှာတင်ပြီးတော့အဟုန်နဲ့ပြန်တန်းပြီးတော့လာခဲ့ရ။ကြောင့်အဲ့ဒီကနေပြန်လာပြန်လာပြီးတဲ့အခါကျတော့မိမိရဲ့အချမ်းရံပြိဿနဲ့မိမိနေရာဖြစ်တဲ့နေရာပြန်လာတဲ့အခါကျတော့ခွန်ကြီးတို့ဗာရဏသီမင်းကလည်းပဲအောက်မှာမိမိရဲ့တိုင်းနိုင်ငံအတွက်မှာလှက်ပတ်ပြီးတော့ လက်ပတ်နေတဲ့အချိန်မျိုးနဲ့ကောင်းကင်ကလည်းပဲဒီခါရင်ဟင်းသာမင်းကအချွေရန်နေမြောင်များစွာနဲ့ပြန်တန်းနေတာအဲ့ဒီမှာပြန်တန်းနေတာတွေ့ရတဲ့အခါကျတော့အဲ့ဒီဒီကဗရဏတိမင်းကနေပြီးတော့ဟောအပေါ်ကနေပြန်တန်းနေတာလည်းပဲငါလူပဲမင်းဖြစ်လိမ့်မယ်အချွေရန်နေပြိတ္တတွေအများကြီးနေပဲအဲ့ဒီမှာအဲ့ဒီ ဟင်းသာမင်းကိုအောက်ကိုကြွစီလိုရင်ဘယ်လိုလုပ်ရမလဲဆိုတော့ပညာရှိအမှန်များကိုမေးတဲ့အခါကလည်းကြတော့ပညာရှိအမှန်များကနေပြီးတော့အိုစီပုံပေါင်းနဲ့တိပြီးတော့ဒီမှာစောင့်ပြီးတော့နေရာထိုင်ခင်းများပေးရတဲ့အကြောင်းပြောတဲ့အခါကလည်းကြတော့မှအဲ့ဒီမှာဗာရဏတိမင်းကြီးကနေရာထိုင်ခင်းများပေးတဲ့ကဟိုကသဝနာအလောင်းတော်ဟင်းသာမင်းကဒါကိုသဘောပေါက်ပြီးတော့ဒီဗာရဏတိမင်းကြီးဟာငါ့ကိုလာစီလိုတဲ့ဆန္ဒရှိတယ်ဆိုပြီးမှအဲ့ဒီမှာဆင့်ပြီးလာခဲ့တယ် အဲလိုစဉ်းစားခဲ့တဲ့အခါကလည်းကြတော့ဘုန်းကြီးတို့ရဲ့အလောင်းတော်ဟင်းသံမင်းကိုတွေ့ရတဲ့ဆိုရင်ပဲတခဲကိုဆွေရင်မျိုးချာတူတုံဆင်းတဲ့ညီကိုရင်တွေ့ရတယ်လို့ပဲဗရာဏတိမင်းဟာအလောင်းတော်ဟင်းသံမင်းပေါ်မှာအင်မတန်ကိုချစ်အဲလိုအင်မတန်ချစ်မှမြတ်လို့ရဲ့အခါကလည်းကြတော့နေရာထိုင်ခင်းများလေးပဲပြီးနေရာထိုင်ခင်းများလေးပဲ ကင်းကင်းသနပိဋံပညာပိတဝါတဲ့ရွှေအင်ပြင်းကိုတခါလေခင်းပြီးတော့ပေးပါတယ်လောင်းတော်ဟင်္သာမင်းကိုဒီနေရာမှာကျွတ်ပြီးတော့တရင်သုံးပါပေးတယ်အဲ့လိုနေရာတိုင်ကင်းများပြီးပြီးတော့ဘယ်ကနေပြီးလာတဲ့အကြောင်းမေးတဲ့ခါကလာကြတော့သောသောကပြောတဲ့အတိုင်းပဲနေမင်းနဲ့တခါလေအပြိုင်ပြန်တမ်းပြီးတော့လာတဲ့အကြောင်းကိုပြောရဲ့ခါကလာကြတော့အသင်ဟင်္သာမင်းအဲ့နေမင်းနဲ့အပြိုင်အဟုန်ပြင်းစွာ ပြန်တမ်းတဲ့အခါကိုကျွန်ုပ် ကြည့်ရှုလိုပါရဲ့အဲ့ဒါကိုမပြနိုင်ဘူးလားလို့မေးတော့အဲ့ဒီမှာလောင်းတော်ဟင်းသာမင်းကနေပြီးတော့မဟာရာဇာနတ်တေကာသောဝေကောတတိတုံတိမဟာရာဇာမြတ်သောမြင့်ကြီးသောဝေကောထိုအုံကိုတတိတုံပြခြင်းကနတ်တေကာမတတ်ကောင်းမှာအဲ့ဒီအုံကိုပြခြင်းကမတတ်ကောင်းဘူးတဲ့ဒီတော့တကယ်လို့အရှင်မင်းကြီးအဲ့ဒီလောက်စွန့်နိုင်တဲ့အဟုံကိုကျွန်ုပ်ရဲ့လျင်မြန်ကိုအဟုံကိုသိကြမှာတယ်ဆိုရင် အရှင်မင်းကြီးရဲ့တိုင်းနိုင်ငံမှာရှိတဲ့အမြဲတမ်းကြွားကျင်တဲ့လေးတက်ကိုကြွားကျင်တဲ့လေးပြီးတော့လေးယောက်ကိုခေါ်ပါအဲဒီတော့လေးပြီးတော့လေးယောက်ကိုခေါ်ပြီးတော့ကျွန်ုပ်ကို အလေကောင်ကနေတိုင်းထားပြီးတော့အဲ့ဒီတိုင်းပေါ်မှာကျွန်ုပ်ကနေပါမယ်အသင်းရဲ့နိုင်ငံတော်မှာရှိတဲ့လေးပြီးအကျော်မောဖြစ်တဲ့ပုဂ္ဂိုလ်များလေးယောက်ကလေးပဲလေးတန်းကနေပြီးတော့ကျွန်ုပ်ကိုလေးနဲ့ပြစ်ပါအဲ့ဒီလေးနဲ့ပြစ်ပါ လင်းနဲ့ပြစ်လိုက်တဲ့အခါကာလမှာကျွန်ုပ်ကနေပြီးတော့အတင်းရဲ့လေးတီကျော်များပြစ်တဲ့အဲ့ဒီမြားများကိုအကုန်ယူပြီးတော့သူတို့နေရာပြစ်ချပြီးတော့ကျွန်ုပ်ရဲ့တိုင်ပေါ်မှာပဲကျွန်ုပ်ပြန်ပြီးတော့လင်းမြန်တဲ့အုံနဲ့ကျွန်ုပ်ပြန်နေပါမယ်ဆိုတော့အဲ့ဒါနဲ့တခါလဲမင်းကြီးကသိကျင်တော့စီစဉ်လိုက်စီစဉ်တဲ့အခါမှာအင်မတန်ကျွမ်းကျင်တဲ့လေးတီတို့လေးရာကိုရှင်းလောက်တောင်းမြောက်တခါလဲထားပြီးတော့အလဲကောင်းမှ တိုင်ပေါ်မှာဘုန်းကြီးတို့အလောင်းတော်ဇောနာဟင်းသာမင်းကနေပြီးတော့နေပါတယ်အဲ့ဒီမှာအချက်ပေးလိုက်တဲ့အခါကဏ္ဍကြတော့လေးလေးတော့လေးဦးကနေပြီးတော့တခါတည်းပြစ်လိုက်တဲ့မြားတွေကိုဘုန်းကြီးတို့အလောင်းတော်ကနေပြီးတခါတည်းအဲ့ဒီမြားလေးစင်းကိုတခါတည်းဖမ်းယူသူတို့နေရာသူတို့ပြန်ပို့ပြီးတော့တိုင်ပေါ်မှာပဲပြန်ပြီးတော့နားနေလိုက်တယ်တခါတည်းချက်ချင်းပဲဘာမှတောင်မသိနိုင်ရအောင်အဲ့လောက်ထိအောင်လျင်မြန်အဲ့တော့ဒီလောက်လျင်မြန်နဲ့အဟုန်ကိုပြတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဗာရဏသီမင်းကြီးကတိတ်ကိုဝမ်းမြောက်ဝမ်းသာဖြစ်ခြင်းနဲ့ အာရဖြစ်ပြီးတော့အဲ့ဒီမှာအရှင်ဟင်းသာမင်းတို့တဲ့လျင်မြန်နဲ့အဟုတ်ဆိုတာ ရှိမယ်မဟုတ်ပါဘူးလို့ပြောတဲ့အခါကျတော့ဗရဏတိမင်းကြီးတဲ့ကျွန်ုပ်တင့်ကိုပြတာဟာအမြတ်ဆုံးလျင်မြန်ခြင်းကိုပြတာမဟုတ်ဘူးတဲ့မဟာဒဇာအယံဝေကောမရှန်နေဝဥဒ္ဓမောမင်းစီမောပရိတောလာမကလာမကဝေကောဣတံမဟာရဇာမြတ်သောမင်းကြီး အယံဤလျင်မြန်ခြင်းသည်မရှာကျွန်းလို့အားဩတမောမြတ်သောလျင်မြန်ကြီးမဟုတ်သေးပါဒါအမြင့်မြတ်ဆုံးဖြစ်တဲ့လျင်မြန်ခြင်းမဟုတ်သေးဘူးလေမေဇီမောအလဲအလတ်ဖြစ်သောလျင်မြန်ခြင်းလည်းမဟုတ်သေးပါဧတံဤလျင်မြန်ခြင်းသည်ပရိတောလောမကဝေကောအာနေစွာသောရုပ်သောလျင်မြန်ခြင်းသာပေတည်းယခုကအညံ့ဆုံးအလျင်မြန်ခြင်းပဲတဲ့အာနေဆုံးလျင်မြန်ခြင်းပဲတဲ့ မဟာရဇမြတ်တော်မင်းကြီးတိကောမဟာရဇမြတ်တော်မင်းကြီးအမကံငါတို့ဤဝေကောအဟုတ်သည်တိကိုလျင်မြန်လာပါ၏ငါတို့ရဲ့အခုဟံအင်မတန်ကိုလျင်မြန်ပါလေလို့အမိကြီးတွေကပြောရခကလာကြတော့အဲဒီမှာပါရဏတိမင်းကြီးကဓနာရဇပုတ်စီသမ္မာအဋ္ဌိပဏ္ဏဒုမကံဝေကတော်အညောတိကတရောဝေကောတိ အရာတို့က၌လန်တို့နန်တို့အလောင်းတို့ကိုရာသာမင်းကြီးသည်ဘုဇီမင်းမြန်လေ၏အဲ့ဒီမှာဗာရဏသီမင်းကနေပြီးတော့မေးပြန်တယ်။တမ္မာဆွေတော်ဟင်သာမင်းတုံမာကံသင်ဟင်သာမင်းတို့၏ဝေကတော်လျင်မြန်ခြင်းအဟုန်တည်းအင်ညောအချာတပါသောတိကတတော်အလွန်လျင်မြန်သောဝေကောအဟုန်သည်အဋ္ဌိပါဏရှိပါဦးမည်လော အတင်ဟင်းသာမင်းတဲ့အတင်ဟင်းသာမင်းတို့ထက်ပို့ပြီးတော့လျင်းမြန်တဲ့အောင်ဆိုတာလောကကြီးထဲမှာရှိနိုင်ပါဦးမလားလို့မေးတဲ့အခါကလည်းကြတော့အလောင်းတော်ဟင်းသာမင်းကအာမမဟာရာဇာအာမကံဥဒ္ဓမဝေကာတော်ပိတတအကုနေနသဟတာကုနေနတတသဟတာကုနေနဣမေတတတနာယုသင်္ခါရော ဣမေသတတနာအာယုသင်္ခါရတိကတရံခိယံတိပိဇံတိခယကိစ္စံတိတိမဟာရဇာမြတ်တော်မင်းကြီးအာမဩရှိပါသည်ဤအာမကံအကျွန်ုပ်တို့ဤဥဒ္ဓမဝေကတော်ပြီမြတ်သောအဟုန်ထက်လင်းသင်သာမင်းတို့ရဲ့အမြတ်ဆုံးလျင်မြန်ဆုံးအဟုန်ထက်ကိုပို့ပြီးတော့လျင်မြန်နာရှိပါသည်တဲ့ အမကံကျွန်ုပ်တို့၏ဥဒ္ဓမဝေကတော်ပြီးမြတ်သောအဟုန်ထက်လည်းပင်တတဂုဏီနာအစအရာဖြင့်၎င်းသဟတဂုဏီနာအစအထောင်ဖြင့်၎င်းတတသဟတဂုဏီနာအစတသိမ့်ဖြင့်၎င်းဣမေတံတတ္တနာဣတတဝါတို့၏အာယုသင်္ခါရအတက်ဝုဆိုအပ်သောအာယုသင်္ခါရတို့သည်ဝါသိခြင်းတရားတို့သည် တိကတရံအလွန်လျင်းမြန်စွာခီယံတိကုံတကုံဤဗိဇံတိပြက်တကုံဤခယံကုံချင်းသူကိစ္စံတိရောက်တပါပြီကုံဤမြတ်တော်မင်းကြီးတဲ့အကျွန်ုပ်တို့ရဲ့အမြင့်မြတ်ဆုံးဖြစ်တဲ့လျင်မြန်ညင့်တဲ့လျင်မြန်တဲ့တရားဆိုတာရှိသေးတယ်အဲ့ဒီလျင်မြန်တဲ့တရားအစတရားလည်းမကအစအထောင်လည်းမကအစတသိန်းလည်းမကတော့လျင်မြန်နေတယ် အဲ့ဒီလျင်မြန်ခြင်းဟာပါရီလေဆိုရင် အာလုံးသောတတ္တဝါတို့ရဲ့သိခြင်းတရားဟာပူပြီးတော့လျင်မြန်နေ။ဘာကပူပြီးတော့လျင်မြန်မှလိမ့်မယ်။အာလုံးသောလျင်မြန်မှတဲ့ဆိုတဲ့အဟုန်တွေထက်မှဟောဒီသိခြင်းတရားကပူပြီးတော့မြန်နေမိမိတို့ရက်ွယ်တယ်မှာမိမိတို့အတူနေပုဂ္ဂိုလ်ကြီး မိမိတို့မိတ်ဆွေတွေမိမိတို့နဲ့ချစ်ကြွဝင်ကြတဲ့ပုဂ္ဂိုလ်တွေတယောက်ပြီးတယောက်တယောက်ပြီးတယောက်မိမိမျက်စိအောက်မှာပဲကွယ်လွန်သွားကြတာတွေမတွေ့ရပြီဘူးလားမနေ့ကတွေ့ရတာအကောင်းရှိသေးတယ်ဒီကနေ့သွားပြီးပြည့်စည်သွားပြီဆိုတာကြားရပြန်တယ်အဲ့ဒီလောက်တရားသိခြင်းတရားတွေကပုံပြီးတော့လျင်မြန်လှပါတယ်ဒါကြောင့်ဒီသိခြင်းတရားတွေကလျင်မြန်တဲ့အတွက်ကြောင့်ဘုန်းကြီးတို့ရွှေမင်းဟောဓမ္မမိသားစုများကိုလည်းပဲ အဲဒီသေမင်းကမဥခင်တရားကဥစေခြင်းလုံးလို့ဘုန်းကြီးကဟောဒီဝိရိယရမတရား၈ပါးကိုဘုန်းကြီးဒီကနေ့ဟောကြားပြီးတော့တတိပိတိုက်တွန်းမယ်လို့ဒီလိုကြီးရွယ်ချက်ထားပြီးတော့တနည်းအားဖြင့်မိမိပုံမှာကျေးဇူးတွေများတဲ့ကျေးဇူးရှင်ဖြစ်တဲ့ပုဂ္ဂိုလ်များကိုတရားနဲ့ပြန်ပြီးတော့ကျေးဇူးဆက်တာပါ။ဘာနဲ့ကျေးဇူးဆက်တာလဲ။ဘုန်းကြီးတို့အပေါ်မှာဆွမ်းပြင်းထောက်ပံ့လူရန်ညီရကြတဲ့တရားဓမ္မများကို သင်္ဃာပြင်ထောက်ပံလှူဒန်းနေကြတဲ့ဒကာဒကမများကိုကြောင်းပြင်ထောက်ပံလှူဒန်းနေကြတဲ့ဒကာဒကမများကိုဆေးပြင်ထောက်ပံလှူဒန်းနေကြတဲ့ဒကာဒကမများကိုသင်မင်းကမဥခင် တရားကဥစီခြင်းလုံးလို့ပါ ဟုတ်တယ်မလားဗျာဒါကြောင့်ဒီဝိရိယဓမ္မတရား၈ပါးမှာဘုရားရှင်ကိုရောမြတ်ကြီးကကမ္မခောမိဘေကမ္မခောမိကတ္တပံပဝိတ္တိကမ္မခောမယကရောတေနာနာသူကရံ ဗုဒ္ဓနာသာသနာမနတိကတုံဟန္တဟံပတိကိစီဝဝိရိယအာရဗာမိဝိရိယအာရဗာမိအပတတပတ္တိယအနတ္တိကတတအဓိကမာယအပိစီကတတအတိစီကရိယာယတိမေငါတိကာမအမှုကိစ္စကိုကတဗံပြုရပေတော်မူဘဝိတ္တိဖြစ်လက်တံ ကမ္မမုကိစ္စကိုကရုံတေနာ ပြုရသောမယံငါသည်ဗုဒ္ဓနံဘုရားရှင်ကိုရောမြတ်ကြီးတို့ဤသာသနာအဆုံးအမသာသနာတို့ကိုနမနတိကာတုံမနတိကာတုံနှလုံးသွင်းခြင်းကနတုကရံမလွယ်ကူတကယ်လို့မိမိတို့အမှုကိစ္စတစ်ခု ပြုနေစေပြုလုပ်နေစေချိန်ခါကာလမှာဘုရားရှင်ကိုရောမြတ်ကြီးရဲ့အဆုံးအမတရားတော်တွေရိုရိုသေးသေးလိုက်နာကျင့်ကြံမှုဆိုတာလွယ်ပါမလားဗျာ။ ဒီတော့ဘယ်လိုအချိန်တွေပြုရမလဲဆိုရင်ဒီအမှုကိစ္စတွေမပြုလို့ရသေးခင်ဟန္တာယကုအဟံငါတိအပတ္တတမရောက်သေးသောတရားဟုအပတ္တတမရောက်သေးသောတရားတို့ ပတ္တိယရောက်ခြင်းက အနာတိကတတမရသေးသောတရားတို့ကိုအဓိကမယရခြင်းဟာအတ္တိကတတမျက်မှောက်မပြုရသေးသောတရားကိုတစ္ဆိကရိယာယမျက်မှောက်ပြုခြင်းဟာ ပတိကေဇေဝသောသောကပင်လျင်ပရိကေဇေဝမုကိစ္စရိမကြုံသေးခင်ပင်လျင်ဝိရိယကြိုးစားပွားများအထုမှုဆိုတဲ့ဝိရိယတရားကို အတဘာမိအထုပါတော့အာမိမိမှာတော့ပြင်အမှုကိစ္စတွေပြုရတော့မယ်အမှုကိစ္စတွေပြုံကြုံရတော့မယ်အဲလိုအမှုကိစ္စတွေပြုလုပ်နေစဉ်ချိန်ကကာလမှာဗုဒ္ဓနံဖျားရှင်တို့ဤသာသနာဆုံးအမှားကို မနတိကာတုံနှလုံးသွင်းခြင်းရှုမှန်အားထုတ်ခြင်းကနတုကရမလွယ်ကူမိမိအမှုကိစ္စတွေဆောင်ရွက်နေတဲ့အချိန်ကာလမှာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအကျင့်သမာဓိအကျင့်ပညာအကျင့်တရားတွေဒီအကျင့်တရားတွေမိမိတို့ရိုးရိုးသေးသေးအကျင့်ကြံပွားများအထုတ်ဖို့ဆိုတာလွယ်ပါမလားဗျာဒီလိုအဲ့ဒီလို အမှုကိစ္စတွေမပြုတ်ရသေးခင်မကြုံသေးခင်တရားကိုကြိုတင်ပြီးတော့မရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားတွေရောက်အောင် မျက်မှောင်မပြုရသေးတဲ့တရားသူတရားမြတ်ဒီမျက်မှောင်ပြုရအောင်ကြိုးကြိုးတင်းတင်းအနေအချင်းအာထုတ်ထားဖို့ရမလိုသေးမလိုပေဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများအမှုကိစ္စမကြုံသေးခင်ကြိုးတင်းပြီးတော့တရားအာထုတ်ထားပါဆိုလိုက်မှုကိစ္စလျင်မကြုံခင်ငါလျင်တရားအာထုတ်မည်မှုကိစ္စလျင် မကြုံခင်ငါလျင်တရားအားထုတ်မည်လောကမှာပုထုဇဉ်ဖြစ်ကြတဲ့ပုဂ္ဂိုလ်များဟာ တရားအထုတ်ဖို့ရာကြတော့အကြောင်းအမျိုးမျိုးပြပြီးတော့ရှောင်ကွင်းနေတတ်တယ်တကယ်ခြင်းရဲ့ကတိငြိမ်းလို့တဲ့ပုဂ္ဂိုလ်နိဗ္ဗာန်မျက်မှောက်ပြုလို့တဲ့ပုဂ္ဂိုလ်ဟာအမှုကိစ္စတစ်ခုငါတော့ဖြင့်လုပ်ငန်းခွင်တစ်ခုတော့လုပ်တော်မယ်ဒီတော့လုပ်ငန်းခွင်ဝင်မိပြီဆိုရင်ကတော့ဒီဒီတရားအလုပ်တွေငါအထုတ်ဖြစ်မှာမဟုတ်ကြိုတင်တင်ဒီတရားကို ကြိုတင်ပြီးတော့အထုတ်ထားတာတကယ်လို့မိမိကအမှုကိစ္စတွေဆောင်ရွက်เสียရှိရာတွေဆောင်ရွက် အဲတော့ဆောင်ရွက်လို့ပြီးသီးပြီဆိုရင် နောက်တစ်ခါပြန်ပြီးတော့ဒီလိုအမှုကိစ္စတွေကြုံရင်လည်းကြုံလာလိုက်ဦးမယ်ဟုတ်တယ်မလားဗျာအဲတော့ဒီအမှုကိစ္စတွေပြုနေခြင်းခါတော့ကလည်းငါတရားအမထုတ်အောင်ဒီတော့အမှုကိစ္စလေးပြီးသွားတဲ့အခါလေးမှာနောက်ထပ်အမှုသစ်ပြန်ပြီးတော့မတွေ့ရမကြုံရမလုပ်ရသေးခင်ငါကြားထဲမှာတရားလေးကြိုတင်ပြီးတော့ဝင်အောင်မှာဆိုပြီးကြိုတင်ပြီးတော့တရားမလုပ်သင့်မိဘူးလား ဒါကြောင့်အဟံခောကမ္မအာကတိကမ္မခောပနဟကရောတောနာတကိဗုဒ္ဓနာသာသနာမနတိကတုံဟန္တာဟံပတိကိစီဝဝိယံအာရဘာမိအပတတပတ္တိယနာတိကတတအဓိကမယအာတိစီကတတတိစီကရိယာယတိအဟံငါတိကမ္မအမှုကိစ္စကိုအာကတိပြုလုပ်ပြီးပြီအမှုကိစ္စတွေမိမိ ကြုံတွေ့လာတဲ့ဆောင်ရွက်ရမယ့်မုကိစ္စတွေတော့ငါပြုလုပ်ပြီးပြီကမ္မမုကိစ္စကိုကရွန်တော်ပြုရသောအာငါသည်ဗုဒ္ဓနာဘုရားရှင်ကိုတော်မြတ်ကြီးတို့ဤသာသနာဆုံးအမတရားကိုမနတိကာတုံးနှလုံးသွင်းခြင်းကနတ်သက်ခိမတတ်နိုင်ခဲ့ပါငါမုကိစ္စတွေဆောင်ရွက်နေစဉ်ကကလာတုန်းကဘုရားရှင်ကိုရောမြတ်ကြီးရဲ့ဆုံးမဖြစ်တဲ့သီလတိတ်ကသီလအကျင့်တရားတွေ တမာရီတိတ်္ခာတမာရီအကျင့်တရားတွေပညာတိတ်္ခာပညာအကျင့်တရားတွေဒီအကျင့်တရားတွေကိုမိမိတန်တမာတည်အောင်ကျင့်ကြံပွားများအားထုတ်မှုမပြုနိုင်ငယ်ပါဒီတော့အခုအမှုကိစ္စတွေလည်းပြုလုပ်ပြီးပြီးနောက်တံအမှုတင်မပေါ်သေးခင်ရှင်ကကလမဟန္တယကုအဟံငါသည်အပတ္တတမရောက်သေးသောတရားတို့သို့ဗတ္တိယရောက်ခြင်းငါ အနာတိကတသမယသေးသောတရားထုသောအဓိကမယရခြင်းငါအတ္တိကတတံမျက်မှောက်မပြုရသေးသောတရားကိုတစ္ဆိကရိယာယမျက်မှောက်ပြုခြင်းငါပရိကေစီဝါသောဇောကပင်ယပရိကေစီဝါနောက်တာအမှုသင့်မပေါ်သေးမီပင်လျင်ဝိရိယကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကို အတဗာမိအာထုတ်ပါတော်အာငါမှုကိစ္စတွေပြုလုပ်ပြီးပြီနောက်ထပ်အမှုတွေကိစ္စတွေမပေါ်သေးခင်မှာငါမရသေးတဲ့တရားတွေရအောင် မရောက်သေးတဲ့တရားတို့တွေရအောင်မျက်မှောက်မပြုရသေးတဲ့တရားတို့တွေမျက်မှောက်ပြုရအောင်ငါကြိုးကြိုးတင်းတဲ့အနေအားဖြင့်ကြိုးစားပြီးတော့အာထုတ်ထားမယ်ဒီတတိပဋ္ဌာန်ဝိပဿနာအမှတ်တရားတွေကို သတိတံဝရိယစိုက်ပြီးတော့ကြိုးစံအားထုတ်မယ်ဆိုပြီးတော့အဲ့ဒီလိုကြိုတင်ပြီးတော့အားထုတ်တာဒါအမှုကိစ္စတွေဆောင်ရွက်ပြီးပြီဆိုရင်နောက်တန်အမှုတွေမပေါ်ခင်မှာအနန္တနေတဲ့အချိန်လေးမှာဒီတရားကိုကြိုတင်ပြီးတော့ဗာလို့ရမယ်အားထုတ်ရမှာဆိုလိုက်မှုကိစ္စများပြီးဆုံးသွားငါကတရားအားထုတ်မည်မှုကိစ္စများ ပြီးဆုံးသွားငါကတရားအားထုတ်မည်ဒါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဆင်းရဲဆင်းလက်တွေပေးတတ်တဲ့တရားဓမ္မများအတွေ့ဟောထားတာ တပည့်တော်ဗျာ လုပ်ငန်းဝင်ဝင်တော့မလို့ဗျာဒါရမို့တရားအားထုတ်ခြင်းပေမဲ့တပည့်တော်အမထုတ်နိုင်နေဘူးဗျာဆိုတဲ့စင်ကြေပေးတဲ့ပုဂ္ဂိုလ်များလုပ်ငန်းဝင်မဝင်ခင်မှာကြိုတင်ပြီးတော့မလုပ်တင်နဲ့တရားအားထုတ်တင်နဲ့တကယ်လို့လုပ်ငန်းကလုပ်နေစဉ်မှာမိမိကအားထုတ်ခွင့်မရဘူးလုပ်ငန်းကပြီးဆုံးသွားပြီအဲ့ဒီလုပ်ငန်းတန်ကုန်ပြီးဆုံးသွားတဲ့အချိန်လေးမှာတပည့်တော်ဗျာအလုပ်ကတော့ပြီးဆုံးနေပြီနည်းနည်းပင်ပန်းနေလို့နားလေးယူမလို့ဆိုတာလေအဲ့တော့အဲ့လိုစင်ကြေပေးတဲ့ပုဂ္ဂိုလ်များနောက်ထပ် ဒီလောက်ကတော့ပြီးတခုမပေါ်သေးခင်ကြားထဲမှာအာဏာနေတဲ့အချိန်လေးမှာငါကြိုတင်ပြီးတော့မလုပ်ထားရမယ်တရားတွေကြိုတင်ပြီးတော့အားထုတ်ရမယ်နောက်တခါတားရင်လားဆိုတော့မေကောခောမိကန္တဘောမေကောခောမိကန္တဘောဘဝိတ္တိမေကခောပဏမိကိသတိနနတုကရံဗုဒ္ဓနာသာသနမနတိကာတုဟန္တဟံဝိရိယအာရဗာမိအပတ္တပတ္တိယ အနာဒီကတတာအဓိကမယအတ္တိတိကတတာပစ္စည်းကရိယာယတိမေငါတိကန္တဘောသွားမမိငါတိမေကောလန်ခီကိုကန္တဘောသွားရတော်မီဘဝိတ္တိဖြစ်လက်တံခကြီးသွားဖို့ရာအကြောင်းတကူကြုံလာမင်းအဲ့လိုခရာခကြီးသွားဖို့ရာအကြောင်းတကူကြုံလာပြီဆိုပါရင်ဒီဘုရားရှင်ကိုတော်မြတ်ကြီးအဆုံးအမဖြစ်တဲ့သီလသမာဓိပညာခကြီးသွားနေတဲ့ချိန်ကကာလမှာဒီတရားတွေငါရိုးရိုးသေးသေးအားထုတ်နိုင်မှာမဟုတ်ပါဘူး ဒါကြောင့်မေငါသည်မေငါသည်မေကောလံခီကိုကန္တာဘောသွားရတို့မိဘဝိတ္တိဖြစ်လက်တံမေကံလံခီကိုကိစ္စတိနာသွားရတို့မေငါသည်ဗုဒ္ဓနာဘုရားရှင်ကိုတော်မြတ်ကြီးတို့ဤသာသနာအဆုံးအမတရားကို မနတိကတုံးနှလုံးသွင်းခြင်းငါမနတိကတုံးနှလုံးသွင်းခြင်းငါနာတုကရမလွယ်ကူဟန္တာယခုဟန္တာယခုအံငါသည်ဟန္တာယခုအံငါသည် အပဒတာမရောက်သေးသောတရားတို့သို့ပတ္တိယရောက်ခြင်းက အနာဒီကမအနာဒီကတတမရသေးသောတရားတို့ကိုအဓိကမယရာခြင်းဟာအတ္တိစီကတတမျက်မှောက်မပြုရသေးသောတရားတို့တရားမြတ်ကိုသစ္စီကရိယာယမျက်မှောက်ပြုခြင်းကပရိကေဇေဝစောစောကပင်လေဝါခရီးမသွားခင်ပင်လျင်ဝိရိယကြိုးစားပွားများအထုတ်မှုကိုအရဘာမိအထုတ်ပါတော့အာ ငါခရီးသွားရတော့မယ်ဒီတော့ခရီးသွားနေတဲ့ချိန်ကကာလမှာဒီတရားတွေကိုရိုးရိုးသေးသေးကြိုးကြိုးစမ်းစမ်းအနေအချင်းကြင်ကြံပွားများအားထုတ်နိုင်မှာမဟုတ်ပါဒီတော့ခရီးမသွားခင်ချိန်ကကာလလေးမှာရနိုင်သမျှရနိုင်တဲ့အချိန်လေးမှာငါတရားဝင်ပြီးတော့ကြိုးကြိုးတင်းတင်းအနေအချင်းငါကြိုးစားအားထုတ်မယ်အဲဒီလိုနှလုံးသွင်းပြီးတော့တရားကိုအားထုတ်ပါရဲ့ဆိုလိုက်ခရီးလန်းလျင်မကြုံခင် ငါလျင်တရားအားထုတ်မည်ခရီးလန်လျင်မကြုံခင်ငါလျင်တရားအားထုတ်မည် တကယ်လို့မိမိခရီးသွားဖို့ရကြုံလာရင်အဲ့ဒီခရီးမသွားခင်အချိန်လေးရရင်အချိန်လေးမှာမရသေးတဲ့တရားရအောင်မရောက်သေးတဲ့တရားတွေရောက်အောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေတရားမြတ်တွေမျက်မှောက်ပြုတ်ရအောင်တဏှာပြင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သီလအကျင့်တမာရီအကျင့်ပညာအကျင့်လို့ဆိုတဲ့အဲ့ဒီအဆုံးအမသာသနာတော်တွေမိမိတဏ္ဍာမှာတည်အောင်ခရီးမသွားခင်အချိန်လေးမှာကြိုတင်ပြီးတော့အာမထုတ်သင့်မေဘူးလားဗျာ အထုတ်တင်တယ်တကယ်လို့ခရီးသွားနေပြီဆိုရင်ဒီတရားတွေအထုတ်ဖြစ်မှာမဟုတ်ဘူးဟုတ်တယ်မလားတကယ်လို့မိမိခရီးတော့ကဲမလွဲမသွေသွားရပြီဒီတော့ခရီးသွားနေချိန်မှာအာမတုကတော့ခရီးကပြန်ရောက်တဲ့အခါလေးမှာနောက်တာခရီးသည့်အသင့်မပေါ်သေးခင်မိမိတို့ကကြိုတင်ပြီးတော့ရောအာမထုတ်တင်မိဘူးလားဒါကြောင့်အဟံကောမေကံအကမသိမေကံခောပဏဟံကိစ္စံတောအာရဝမိ အပတတပတ္တိယအနာတိကတတအဓိကမယအတိစီကတတသစ္စီကရိယာယအာငါတိမေကလံခီကို အာဂမတိသွား၍ပြီးပြီခရီးတော်ဖြင့်မိမိသွားပြီးပြီအာငါတိမေကလံခီကို အာဂမတိသွားပြီးပြီမေကလံခီကိုကိစ္စတော်သွားရတော်အာငါတိ ဗုဒ္ဓနာဘုရားရှင်ကိုယ်တော်မြတ်ဤတို့ဤသာသနာအဆုံးမဖြစ်တဲ့သီလသမာဓိပညာဆိုတဲ့သာသနာတော်ကို သာသနာဘုရားရှင်ကိုရောမြတ်ကြီးရဲ့ဆုံးအမသာသနာတော်ကိုမနတိကာတုံနှလုံးသွင်းခြင်းကမနတိကာတုံနှလုံးသွင်းခြင်းကနတ်တေခိမတတ်နိုင်ခဲ့ပါနတ်တေခိမတတ်နိုင်ခဲ့ပါအဲဒီလိုခရီးသွားနေတဲ့ချိန်ခါကာလတုန်းကမိမိရဲ့လုပ်ငန်းဆောင်တာတွေဆောင်ရွက်ပြုလုပ်နေရလို့ ဘုရားရှင်ကိုရောင်မြတ်ကြီးရဲ့အဆုံးအမဖြစ်တဲ့သီလသိက္ခာသီလအကျင့်တရားတွေတမာရီသိက္ခာတမာရီအကျင့်တရားတွေပညာသိက္ခာပညာဆိုတဲ့အကျင့်တရားတွေခရီးသွားနေခြင်းမှာငါအာမထုတ်လိုက်ရဒီလိုယခုခရီးကပြန်လာပြီအဲ့လိုပြန်လာလို့နောက်တာခရီးပြန်မပေါ်သေးခင်မှာကျွတ်တင်ပြီးတော့ဒီတရားတွေမရသေးတဲ့တရားတွေရအောင် မရောက်သေးတဲ့တရားတို့တွေရောက်အောင်မျက်မှောင်မပြုရသေးတဲ့တရားအသိဉာဏ်တို့တွေမျက်မှောင်ပြုရအောင်ကြိုးကြိုးတင်နေနေအပြင်အာမထုတ်သင့်မေဘူးလားဗျာဒါကြောင့်ဟန္တာယကုဟာငါသည်အပတ္တတမရောက်သေးသောတရားတို့သို့ပတ္တိယရောက်ခြင်းက အနာဒီကတတမရသေးသောတရားတို့ကိုအဓိကမရရခြင်းကအသေးစိကတတမျက်မှောင်မပြုရသေးတဲ့တရားကိုသိစိကရိယာယမျက်မှောင်ပြုခြင်းကဗရိကေဇေဝသောသောကပင်ဖြင့် ဗရိကေဇေဝနောက်တာခရီးသွားဖို့ရအသင့်မဖြစ်ပေါ်သေးပင်လျင်ဝိရိယကြိုးစားပွားများအထုံမှုဆိုတဲ့ဝိရိယကိုအရဘာမိအထုပါတော့အာဣတိသောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း ကြီးလမ်းမြကြီးဆုံးသွားငါကတရားအထုတ်မည်ခရီးလမ်းမြကြီးဆုံးသွားငါကတရားအထုတ်မည် ရှင်ကိုရောမြတ်ကြီးကတရားကိုလင်းလင်းမြန်မြန်အားထုတ်ဖို့အတွက်ဒါတိုက်တွန်းထားတာနော်ဘုရားရှင်ကိုရောမြတ်ကြီးတိုက်တွန်းတယ်လို့ကိုဘုန်းကြီးတို့ယောဂီများရွှေမင်းဝဓမ္မမိသားစုများကိုလည်းပဲဘုန်းကြီးကသွားတယ်ငါကြောင်စီပစ္စည်းလေးပါဖြင့်ထောက်ပံ့လူတန်းကြတဲ့တရားဓမ္မများကိုမေ့လျော့နေမှာစိုးလို့တကယ်လို့မိမိတို့ဟာလုပ်ငန်းတစ်ခုဝင်ရောက်ပြီးလုပ်ကံပြီးလုပ်ငန်းကွင်မှာအလုပ်လုပ်ရင်းနဲ့မိမိမသေးဘူးလို့အာမခံနိုင်ပါမလား ဘယ်လိုမှအာမမခံနိုင်ဘူးအဲဒီတော့လုပ်ငန်းခွင်မဝင်ခင်မှာမိမိကတရားကိုကြိုကြိုတင်တင်အားထုတ်ထားတော့ဟောမိမိကဒီတရားတူတွေမိမိတို့မှာတရားအသိဉာဏ်တူတွေကြိုတင်ပြီးတော့မရပြီဘူးလားဘာဝနာကုသိုလ်တွေမရပြီဘူးလားရရင်မိမိမှာတခါရဲ့ကိုယ်ပိုင်အားကိုးစရာလေးရသွားတယ်တကယ်လို့မိမိခရီးသွားမယ်ခရီးသွားရင်းနဲ့ရောဘုန်းကြီးတို့ယောဂီများမသေးပါဘူးလို့အာမခံချက်ပေးနိုင်ရလား ခရီးသွားရင်းနဲ့ပဲရထားချင်းမှောက်လို့ကွယ်လွန်တာတွေရော မရှိဘူးလားကားချင်းတိုက်လို့သေးတာတွေရော မရှိဘူးလားလေရင်ပြက်ကျလို့သေးတာတွေရောမရှိဘူးလားတင်းမုံမောက်လို့သေးတာတွေရောမရှိဘူးလားကဲဒီတော့ခရီးသွားနေရင်းနဲ့ရောမသေးနိုင်ဘူးလားဒီတော့ခရီးမသွားခင်မှာအော်ငါတော့ခရီးတော့သွားရတော့မယ်အဲ့ဒီမသွားခင်ချိန်လေးမှာငါရနိုင်သမျှငါတရားလို့အားထုတ်လိုက်ဦးမယ်ကြိုတင်ပြီးတော့အာမထုတ်သင့်မေဘူးလားအားထုတ်သင့်တယ်တကယ်လို့ခရီးသွားရပြီ ခရီးသွားနေတဲ့အချိန်မှာမိမိဒီလုပ်တယ်မလုပ်နိုင်ဘူးကိုစီးပွားရေးလုပ်ငန်းတွေတခြားလုပ်ငန်းတွေနဲ့အဲ့တော့တကယ်လို့ခရီးကပြန်လာပြီရှစ်ကလေးရသေးတယ်နောက်ထပ်ခရီးအသစ်မပေါ်သေးခင်ခွန်ကြီးတို့ယောဂီများကြိုပြီးတော့အာမထုတ်သင့်မေဘူးလားအာထုတ်သင့်တယ်ဒါခွန်ကြီးကတတိပေးထားတာလေတတိပေးတာလေမင်းအနေမှာဆိုလို့ခွန်ကြီးတို့တရားဓမ္မများကိုဒါခွန်ကြီးကျေးဇူးဆက်နေတာပဲတရားနဲ့ခွန်ကြီးကျေးဇူးဆက်ပေးနေတာအဲ့တော့မိမိတို့ဟာဒါလေးကိုတတိတရားရပြီးတော့ဟုတ်တယ်ငါအတွက်သိနိုင်တယ် မသေးမိလေးမှငါဒီလိုလေးလှုပ်ထားမှာခကြီးမသွားခင်ငါဒါလေးလှုပ်ထားမှာလုပ်ငန်းခွင်မဝင်ခင်ငါဒီလိုလေးလှုပ်ထားမှာကြိုးကြိုးတင်းတင်းလှုပ်ထားမှာအဲ့တော့မိမိမှာဘာဝနာကုသိုလ်လေးတွေမိမိမှာလက်ကင်မိမိမရရှိပေဘူးလားရရှိတယ်အဲ့တော့အာထုတ်ပြန်တော့လည်းပဲနိဗ္ဗာန်အဓိကံတဗ္ဗံတဗ္ဗဒုက္ခပမောဇနံတဗ္ဗဒုက္ခပမောဇနံဆင်းရဲလုံးစုံမှကျွလွတ်ရာဖြစ်သော ဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုတိကိလံအာဒဘာရော့ရော့ရဲရဲအာထုတ်၍ဝါရော့ရဲစွာအာထုတ်၍နအဓိကန္တဗံမသိနိုင်မရောက်နိုင်ပါ၏ဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုအပိနာဓမ္မတာအနိငယ်မြသောအစွမ်းလေးဖြင့်အာထုတ်ယုံမြဖြင့်နည်းနည်းလေးအာထုတ်ယုံမြဖြင့်ယေအနိငယ်လေးအာထုတ်ယုံမြဖြင့် နတိကတပံမတိနိုင်မရနိုင်မမရောက်နိုင်ပါပြီဆင်းရဲခတ်သိငြိမ်းရဖြစ်တဲ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဌာဝိပဿနာအကျင့်တရားတွေပွားများအားထုတ်တဲ့နေရာမှာရိုးရိုးရဲရဲပို့ပို့ဆဆန်အားထုတ်ယုံနဲ့ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရနိုင်ပါမလားဟောဆင်းရဲငြိမ်းတဲ့နိဗ္ဗာန်ရလို့တဲ့ပုဂ္ဂိုလ်ဟာယင်အနည်းငယ်လေးအားထုတ်ယုံများဖြင့်9ရက်လောက်3ရက်လောက်9ရက်လောက်ဒီလောက်အားထုတ်ယုံများဖြင့်ရနိုင်ပါမလား မရနိုင်ဘူးဒီတော့ဘုန်းကြီးတို့ယောဂီများတရားခွင်မှာတကယ်တမ်းဝင်ပြီးတော့အလုပ်ပြင်းရင်အနေအချင်းတတိတံဝိညာစိုက်ပြီးတော့ကြိုးကြိုးစမ်းစမ်းအားထုတ်မယ်ဆိုရင်တရားအသိဉာဏ်တို့တွေမရသေးတဲ့တရားမရောက်သေးတဲ့တရားမျက်မှောက်မပြုတ်ရသေးတဲ့တရားအသိဉာဏ်တို့တွေမရနိုင်ပြီဘူးလားဗျာ နောက်တခါဘုရားရှင်ကိုရောမြတ်ကြီးကဟံခောဂမ္မဝနိကမဝပိဏယ ကာမဝနိကမဝပိဏယသရတောနာလထံလူကတဝပဏိတတဝဘောဇနတံယဝတတံပရိပုရိတတမေကာယောလဟုကောကမိညောဟန္တာဟံဝိရိယအာရဘာမိအဟံငါတိကာမဝါယွာတို့၎င်းနိကမဝါနိကုံတို့၎င်းပိဏယစွမ်းလုံငါသရံတော်လှဲ့လေသည်ရှိသော လူခတဝါကြံထသီလိဖြစ်သောပဏိတတဝါမွန်မြသီလိဖြစ်သောဘောဓနာတဆွမ်းဘောစဉ်ကိုယဝဒတံအလိုရှိတိုင်းပရိပူရင်ပြည့်စုံအောင်နန္ဒဓမ္မယခင်တတမေတတမေထုံငါဤကာယောကိုယ်သည်လဟုကောပေါ်ဤကံမင်ညောအမှုကိစ္စကိုပြုလို့ရန်လျောက်ပတ်သောရှိကကာလဖြစ်ပါ၏ဟန္တာယခုအဟံငါသည် အပတ္တတာမရသေးတဲ့တရားတို့ကိုပတ္တိယရခြင်းဟာအနာဒီကတတာမရောက်သေးတဲ့တရားတို့ကိုအဓိကမယရခြင်းဟာအာတိသိကတတာမျက်မှောက်မပြုရသေးတဲ့တရားတို့ကိုသစ္စိကရိယာယမျက်မှောက်ပြုခြင်းဟာပฏิကိစေဝသောသောကပင်လင်ပฏิကိစေဝပฏิကိစေဝသောသောကပင်လင်ဝိရိယကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကို အရဘာမိအာထုတ်ပါတော့အာတကယ်လို့တရားရှုပွားအာထုတ်ပြီးတရားခွင်မှရောက်ပြီးတော့နေပြီဒီလိုတရားခွင်မှရောက်ပြီးတော့နေတဲ့ခါကာလမှာမိမိမှာစွမ်းခံပြီးတော့ပုံပြရတဲ့ခါကာလမှာတရားဓမ္မများလူတန်းနဲ့စွမ်းကြမ်းတမ်းနဲ့စွမ်းလေးရခြင်းရမင်းနုညံနဲ့မြင်းမြတ်တဲ့နုညံနဲ့မွန်မြတ်တဲ့စွမ်းလေးရခြင်းရမင်းအဲလိုမွန်မြတ်တဲ့ကိုတော်၎င်း မိမိအလိုရှိသလားမိမိပြည့်စုံယုံမြပရိဘူရိပြည့်စုံအောင်နအလားထမရခင်မိမိစားလောက်ယုံပေါ့လေတပားသာစားလောက်ယုံတောင်မှဆွမ်းကမရခဲ့ဘူးဒီလိုမရခဲ့တဲ့အချိန်ကာလမှာမိမိရဲ့စိတ်ထဲမှာဘယ်လိုထားရမလဲဆိုရင်ကာယောဟောဤခန္ဓာကိုယ်သည်လဟုကိုပေါ့ဤကံမင်းညော အမှုကိစ္စကိုပြုလုပ်ရန်လျောက်ပတ်တဲ့အချိန်ကာလပဲတကယ်လို့မိမိစွမ်းနေမြန်ဇာတလူဝမ်းမိုက်ကပြည့်နေရင် တရားတွေကြိုးစားလို့ရပါမလားဒီတော့ခန္ဓာကိုယ်ကြီးလေးလံထိုင်မိုက်ပြီးတော့ထိနာမိတ်တာတွေဝင်နေမှဆိုတဲ့အတွက်ကြောင့်မို့ယခုလိုဆွမ်းများများမရလို့ဆွမ်းမလုံမလောက်မရလို့မိမိအလိုရှိတဲ့လောက်ပုတ်ပြီးနိုင်လောက်အောင်မရတဲ့အတွက်ကြောင့်မို့နည်းနည်းလေးမြန်ရခဲ့ပြီဆိုပါရင်စိတ်အားငယ်စိတ်ဓာတ်ကြမနေနဲ့စိတ်အားငယ်စိတ်ဓာတ်ကြပြီးတော့မနေနဲ့ဒီကနေ့တော့ပြင်ဆွမ်းလည်းမဝဘူးလို့စိတ်အားငယ်မနေနဲ့ အဲဒီလိုမောင်ဝါတဲ့အချိန်ကာလမြို့မှာမိမိရဲ့ခန္ဓာကိုယ်နည်းနည်းလေးဖုံးပြလိုက်ရလို့ခန္ဓာကိုယ်ဟာပေါ်ပါနေတယ်တွက်လက်နေတယ်ဒီအချိန်ကာလမျိုးလေးမှာတရားအထုတ်ရရင်ပို့ပြီးတော့ငါတရားအသိဉာဏ်ဓုတွေရနိုင်တယ်မရသေးတဲ့တရားတွေရမယ်မရောက်သေးတဲ့တရားအသိဉာဏ်ဓုတွေရောက်မယ်မမြင်မှမပြုတ်ရသေးတဲ့တရားအသိဉာဏ်ဓုတွေကိုမျက်မှောက်ပြုတ်ရလိမ့်မယ်လို့အဲဒီလိုဆွမ်းမြန်နေနေလေးစံရတဲ့အခါမှာလည်းပဲ ဟောလိုက်အောင်ပြောလိုက်မယ်ဆွမ်းမဝတဲ့အခါမှလည်းပဲစိတ်ဓာတ်ကြပြီးတော့မနေနဲ့ဆွမ်းလေးနည်းနည်းစားရလို့ငါခန္ဓာကိုယ်ပေါ့ပေါ့ပါပါနဲ့တခါနဲ့တွက်လက်နေတယ်ထိနာမိတ်တာတွေမဝင်ဘူးဒီနေ့အားထုတ်လို့ကောင်းမယ်ဆိုပြီးတော့တရားကိုကြိုးစားပြီးတော့အားထုတ်လိုက်ပါတဲ့မြတ်စွာဘုရားကဆိုလိုက်ဆွမ်းနေနေသာဘူပေါ်ပါငါကတရားအားထုတ်မည် စွမ်းနေနေသာဥပောပါငါကတရားအားထုတ်မည် သွမ်းလေးနည်းနည်းအစာဒီနေ့မောဟတဝအစာရတဲ့အခါခန္ဓာကိုယ်ကလေးနာနေသလားပေါ်ပါနေသလားအဲ့လိုခန္ဓာကိုယ်ပေါ်ပါသွက်လည်နေတဲ့အခါကာလကျတော့တရားရှုမှတ်ရတာပိုပြီးတော့မကောင်းမိဘူးလားအဲ့တော့ဘောဝဘာဘာလေးနဲ့ငါမသိသေးတဲ့တရားတွေသိအောင်မရောက်သေးတဲ့တရားတွေရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေငါမျက်မှောက်ပြုတ်နိုင်အောင်ငါကြိုးစားအားထုတ်လိုက်မယ်ဆိုပြီးကြိုးစားလိုက်ပါတဲ့မြတ်စွာဘုရားကတကယ်လို့မိမိအလိုရှိရဲ့အလိုရှိလောက်တဲ့စွမ်းနေရလာခဲ့လို့ စွမ်းနေများများစားရတဲ့အခါကျတော့လေပဲဩငါဒီနေ့စွမ်းနေပြည့်စုံအောင်စားလိုက်ရလို့ငါမှအားရပြည့်စုံလာပြီဒီကနေ့တော့ပြင်ငါတရားတွေကြိုးကြိုးစားစားအားထုတ်နိုင်မှာပဲဆိုပြီးတော့စွမ်းများများစားရတဲ့အခါကျတော့လေပဲအားရပြည့်စုံလာလို့တရားတွေငါပိုကြိုးစားမယ်ဆိုပြီးကြိုးစားပါတဲ့မြတ်စွာဘုရားကအာကောကမ္မဝါနိကမဝါပိဏယသရတောပိဏယသရတောအာလတ္ထလူခတဝပရိတ္တဝဘောဇနတ္တ ယဝရတပါရိပုရိတတမိကာယောလဟုကောကမိညောဟန္တဟံဝိရိယံအာရဗမိအာငါတိကမံဝါရွာတို့၎င်းနိမံဝါနိကုံတို့၎င်းပိဏယစွမ်းလူငါသရတော်လည်းလည်းသည် ရှိသောလူခတာလူခတာဝါလူခတာဝါကြံထံသည်ဖြစ်သောပရိတတဝါမွန်မြတ်သည်ဖြစ်သောဘောဇနတဘောဇင်ကိုယဝရတလူရှိတိုင်း ပါရီပူရိပြည့်စုံအောင်အလထံရအလထံရရှိခဲ့ပါ၏တတမေထုံငါဤကာယောကိုခန္ဓာသည်ဘလဝါအာရှိဤကံမင်ညောအမှုကိစ္စကို ပြုလို့ရန်လျှောက်ပတ်သောအချိန်ခါကာလအဘာဝီတိဟန္တယေကုအငါတိပတ္တအပတ္တတမယောက်သေးသောမယသေးသောတရားတို့ကိုပတ္တိယရခြင်းငါအနာတိကတ္တမယောက်သေးသောတရားတို့ကိုဒီကမယရောက်ခြင်းငါ အာတိတိကတတံမျက်မှောက်မပြုရသေးတဲ့တရားတို့ကိုသိသိကရိယာယာမျက်မှောက်ပြုခြင်းကအတိပိဇေဝစောစောကပိနေယဝိရိယကြိုးစားပွားများအားထုတ်ဖို့ဆိုတဲ့ဝိရိယတရားကိုအရဘာမိကအားထုတ်ပါတော့အာယနေ့တော့ဖြင့်စွမ်းနေကြလည်းပဲပြည့်စုံနေဒီလိုစွမ်းနေပြည့်ပြည့်စုံစုံရလာတဲ့အတွက်ကြောင့်ဘုံကစွမ်းနေပြည့်ပြည့်စုံစုံဖုံးပေးနေရပြီ ဒီလိုပြင်းပြင်းစုံစုံပုံပင်လျက်တဲ့အတွက်ကြောင့်မို့ငါမှအားရီပို့ပြီးတော့ရှိလာပြီဒီလိုအားရီပို့ပြီးတော့ရှိလာတဲ့အတွက်ကြောင့်မို့မရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားဓုတွေရောက်အောင် မျက်မှောက်မပြုတ်ရသေးတဲ့တရားအသိဉာဏ်ဓုတွေမျက်မှောက်ပြုတ်ရအောင်ငါကြိုးကြိုးစားစားအားထုတ်လိုက်မယ်နည်းနည်းရတော့လေခန္ဓာကိုယ်ပေါ်ပါလို့ကြိုးစားလိုက်မယ်ဟုတ်တယ်မဟုတ်လား များများကြီးဖုံးပေးရတဲ့ခါကာလကြတော့လည်းပဲအာရီပြည့်စုံလာလို့ပို့ပြီးတော့ကြိုးစားအားထုတ်လိုက်မယ်ဆိုပြီးတော့မိမိရဲ့စိတ်ထဲမှာအဲ့ဒီလိုထားပြီးတော့ကြိုးစားပါရေဆိုလိုက်ဆွမ်းများများသာရှိခွန်အားငါကတရားအားထုတ်မည်ဆွမ်းများများသာရှိခွန်အား ငါကတရားအားထုတ်မည်ေးစွမ်းမြမြသရတဲ့ခါကြတော့လည်းပဲအားရရှိတာလို့ပို့ပြီးအားထုတ်လိုက် စွမ်းနေနဲ့သာရိခါကြတော့လည်းပဲမိမိရဲ့ခန္ဓာကိုပေါ်ပါပြီးတော့ဒီလိုတရားထုတ်ရတာပိုကောင်းတယ်ဆိုပြီးကြိုးစားအားထုတ်လိုက်တယ်။အဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကကြိုးစားဖို့အားထုတ်ဖို့အနေအားဖြင့်သာတိုက်တွန်းပြီးတော့ဟောကြားတော်မူတယ်။နောက်ဒါရင်လားဆိုတော့ဥပ္ပန်တော်ခေါ်မီဘယံအပမတေကောအာဘာဒောဌာနအာဘာဒောဌာနခောပဏိတံဌာနခောပဏိတဝိသတိယာမိအာဘာရောပဝတိယဟန္တံပရိကေဇေဝဝိရိယအာရဘာမိ မေငါအာမေငါအယံအာဘာရောဣနာယောဂတိမေငါအာယံအာဘာရောဣနာယောဂတိအပ္ပအပ္ပမတကောအနည်းငယ်မြတ်သောအယံအာဘာရောဣနာယောဂတိဥပ္ပန္နောဖြစ်ပေါ်၍လာလေပြီငါမတို့ယောဂဝေနာဖြစ်ပေါ်၍လာပြီတဲ့အပ္ပမတကောအနည်းငယ်မြတ်သောအယံအာဘာရောဣနာယောဂတိဥပ္ပန္နောဖြစ်ပေါ်၍လာခဲ့လေပြီ မေငါဤအဘာရောအနာယောဂတိအယံဘဝတိယအကျင့်တူပွားရာဤငါရဲ့ယောဂဝေနာစပြီးတော့ဖြစ်ပေါ်လာတယ်တပြေးပြေးနဲ့ဒီယောဂဝေနာဆုပ်ယုံမယ်မထင်တူပွားပြီးတော့သာလာလိမ့်မယ်မေငါဤအဘာရောအနာယောဂတိအယံဘဝတိယအကျင့်တူပွားရာဤဣတံဌာနံထို့သို့တူပွားရသောအကြောင်းသည်ဝိသတိခောဝိသတိဧဝရှိတိသာလျင်သည် ယောဂဝေဒနာဟာဆိုယူပြီးတော့သွားဖို့မမြင်တိုးပွားပြီးတော့လာလိမ့်မယ်ဒီတော့ယောဂဝေဒနာ မတိုးခင်ယောဂဝေဒနာစပြီးတော့အနာယောဂစပြီးတော့ဖြစ်နေစဉ်အချိန်ကာလလေးမှာဝေဒနာတွေကြီးကြီးကျယ်ကျယ်မဖြစ်သေးခင်အချိန်ကာလမှာဟာတယခုအဟံငါတိအပတ္တသမယသေးတဲ့တရားတို့ကိုပတ္တိယယခြင်းငါအနာရိကတတမရောက်သေးတဲ့တရားတို့ကိုအဓိကမယယခြင်းငါ အာတိတိကတတမျက်မှောက်မပြုရသေးတဲ့တရားတို့ကိုတစ္ဆိကရိယာယမျက်မှောက်ပြုခြင်းကပฏิကေဇေဝသောသောကပင်လျင်ပရိကေဇေဝယောဂဝိရဏတွေမတိုးပွားခင်ပင်လျင်ဝိရိယကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကိုအာရဘာမိကံအားထုတ်ပါတော့အံငါမတို့ယောဂဝေနာရလာပြီကျော်ယောဂဝေနာတပြေးပြေးနဲ့တိုးတက်ပြီးတော့လာလိမ့်မယ်ယောဂရိနာယောဂရိတိုးပွားလာလိမ့်မယ် ဒီတော့အနာယောဂါတွေတိုးပွားလာလို့ရှိရင်ငါတရားတွေအထုတ်ခွင့်ရတော့မှာမဟုတ်ပါဒီတော့ဒီအနာယောဂါမတိုးခင် အနာယောဂါဖြစ်တာချိန်ခါကာလလေးမှာငါတရားကိုမရသေးတဲ့တရားတွေရအောင်မရောက်သေးတဲ့တရားတွေရအောင်မျက်မှောင်မပြုရသေးတဲ့တရားသိဉာဏ်တို့တွေမျက်မှောင်ပြုနိုင်အောင်ငါကြိုးတင်ပြီးတော့ယောဂဝေဒနာတွေမတိုးခင်ငါတရားတွေကြိုးတင်ပြီးတော့အားထုတ်မယ်။ဘုန်းကြီးတို့ယောဂီများမိမိအနာယောဂါတခုမြန်ရလာပြီဆိုရင် ဒီယောဂဝေဒနာဟာတပြေးပြေးတိုးလာနေဒီတော့အနာယောဂမတိုးပွားသေးခင်မှာမိမိကကြိုတင်ပြီးတော့တရားအားထုတ်နိုင်တဲ့အချိန်လေးမှာမရသေးတဲ့တရားရအောင်မရောက်သေးတဲ့တရားရအောင်မျက်မှောက်မပြုရသေးတဲ့တရားတွေမျက်မှောက်ပြုနိုင်အောင်မိမိတို့ကကြိုးကြိုးတင်တင်အနေအချင်းတရားတွေအာမထုတ်သင့်မေဘူးလားဗျာအထုတ်သင့်တယ်မြတ်စွာဘုရားကဒီသူ့ရဲ့တပည့်တာဝကလေး ဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်နဲ့တွေ့ပြီးတော့နိဗ္ဗာန်တရားတန်းနဲ့ဒီတရားအသိဉာဏ်လူတွေရမှသွားမှစိုးရင်လွန်းလို့မိမိအနာရောဂါဝေဒနာတွေရသရဖြစ်စာအချိန်ကာလလေးမှာမတိုးပွားခင်နောက်ချိန်တိုးလာလေတိုးလာလို့မိမိတရားတွေအမထုတ်နိုင်နိုင်မှနေလိမ့်မယ်ဒီတော့မတိုးပွားသေးခင်မှာမိမိမရသေးတဲ့တရားရအောင်မသိသေးတဲ့တရားသိအောင်မျက်မှောက်မပြည့်ရသေးတဲ့တရားတွေမျက်မှောက်ပြည့်အောင်ငါအထုတ်ပါဆိုပြီးကြိုးကြိုးတင်းတင်းအထုတ်ပါတဲ့ဒါကြောင့်ဖြာနာခြင်းလျင် ဖြစ်စပင်ငါလျင်တရားအထုတ်မည်လို့ဒီမှာဆောင်းပုလေးရေးထားတယ်။ဖြာနာခြင်းလျင်ဖြစ်စပင်ငါလျင်တရားအထုတ်မည်။ဖြာနာခြင်းလျင်ဖြစ်စပင်ငါလျင်တရားအထုတ်မည်။ တွေဘုန်းကြီးတို့ယောဂီအများကရှင်မင်းဝဓမ္မမိသားစုများကတရားအထုတ်ဖို့ရာအချိန်လေးဘေးကတိုက်တွန်းလာတဲ့အခါချမ်းမကြီးကမကောင်းလို့ချမ်းမကြီးကမကောင်းလို့လူကတော့သွားသွားလာလာစားစားတောက်တောက်ပဲအစားကလည်းမပြတ်ဘူးတပကံဆိုလျှော့နှစ်ပကံဆိုလျှော့အစားကလည်းညလည်းစားနေ့လည်းစားမနေ့လည်းစားအချိန်တိုင်းစားနေတာတယောက်နဲ့တယောက်တွေ့လို့တရားသွားအထုတ်ပါဆိုခေါင်းမရခိုင်းရှင်တွေကတုံမဖြစ်လာပြီအဲဒီမှာ ဒါလောက်ကလေးနဲ့ကိုမသွားသွားလန်လာဇတ်ဇတ်တောက်တောက်ကိုအိယာကိုလင်းနေတာမှမဟုတ်သေးပဲပဲအဲ့တော့ငါမှယောဂဝေဒနာတော့စလာပြီဖြစ်လာပြီဒီယောဂဝေဒနာဒီနေ့တစ်ချိန်တိုးတော့မယ်ဟုတ်တယ်မလားဗျအဲ့တော့ယောဂတိုးပွားလာတဲ့အချိန်အိယာပေါ်မှာဂရင်းညောင်ဆောင်ပေါ်မှာပက်လက်ကြီးတင်ထားတဲ့အချိန်ကြမှာတရားအထုတ်ခြင်းပါလေဆိုလို့ရပါမလားမရဘူးရိတ်တာပုတ်ပြီးသားမှာဆိုတော့လေရိတ်တာကလက်ခံလို့ဖြစ်ပါမလား သူများရိတ်တာတော့မသိဘူးဘုန်းကြီးကတော့လက်မခံဒါအရှင်းဆုံးပြောတာလူမမာတယောက်ကိုဘုန်းကြီးတို့ဒီမှာကိုသားထားပြီးတော့ဘယ်လိုမှမပြုစုနိုင်တရားအထုတ်မဲ့ပုဂ္ဂိုလ်တွေအများကြီးအဲ့တော့ဒီတိမဲ့ပုဂ္ဂိုလ်တွေနဲ့အများကြီးဆိုတော့တခြားယောဂီတွေအနောက်ရှက်ဖြစ်မှာသို့လို့ဒါကြိုတင်ပြီးတော့မိမိယောဂဝေဒနာလေးဖြစ်စားဒီယောဂဝေဒနာတွေမတိုးခင်ပြောနိုင်မယ်ဂရင်ညောင်ဆောင်ပုံမှာမရောက်ခင်ငါတနေ့တစ်ချိန်ဒီလိုဖြစ်တော့မှာပဲအဲ့တော့ငါယောဂမတိုးခင်ငါအာထုတ်မှာ ဘုန်းကြီးတို့ဆရာတော်ဘုရားကြီးတပါးတွေ့ပါအဲ့ဒီဆရာတော်ကြီးမှာကျမ်းမာရေးအရာစစ်ဆေးတဲ့အခါကလည်းကြတော့ဆရာတော်ကြီးမှာကင်ဆာရောဂါဖြစ်နေပါအဲ့ဒီမှာတရားဓမ္မများကလည်းယူကျုံမရဖြစ်ကြဆရာဝန်များကလည်းပဲဆရာတော်ကြီးကိုမပြောရင်းလောက်အောင်မပြောကျင်လောက်အောင်ဖြစ်အဲ့ဒီမှာစိတ်မေးပြီးတော့အမျိုးမျိုးကုသနေကြကုသနေကြတဲ့အခါဆရာတော်ကြီးကမေးတယ်ငါယောဂဘာယောဂဖြစ်တာလဲငါ့ကိုပြောကြပါပြောကြပါခဏခဏမေးတယ်မပြောကြဘူး နောက်ကြတော့အားလုံးကိုစုပြီးတော့ဒီခါလေးတပည့်ကြီးတွေရောခေါ်ဆရာဝန်တွေရောခေါ်ဒကာဒကမတွေရောခေါ်ခေါ်ပြီးတော့ငါ့ကိုတနာလို့ရှိရင်ငါရဲ့ယောဂါကိုပြောကြပါတရားဓမ္မကြီးဆရာဝန်များကမပြောတော့ငါဟာကိုယောဂါပျောက်လိမ့်မယ်လို့ထင်ပြီးတော့ငါမှလှုပ်တဲ့လှုပ်ထိုက်တာတွေမလှုပ်ခဲ့ပဲနေလိမ့်မယ်အဲ့တော့ယောဂါရဲ့အခြေအနေကိုသိပြီးပြီဆိုရင်ငါလှုပ်တဲ့လှုပ်ထိုက်တာတွေတခါတည်းလှုပ်သွားလို့ရတယ်အဲ့တော့ငါ့ကိုတနာရင် မင်းတို့ပွင့်ပွင့်လင်းလင်းပြောကြပါဆိုတော့မှအားလုံးအဲ့ဒီမှာဆရာတော်ကြီးဖြစ်နေတဲ့ယောဂဝေဒနာဟာကိစ္စယောဂဖြစ်ပါတယ်ဗျာဆရာတော်ကြီးအသက်ပိုင်းခြားနေရမယ်ဆိုရင်ဒီယောဂအရပြောရရင်6လသာဖြစ်နေရပါတော့မယ်ဗျာဆိုတော့ဆရာတော်ကြီးကဝမ်းပါတယ်တိတ်နဲ့ကျေးဇူးတင်သွားတယ်ဟေးမင်းတို့ဒီလိုဖွင့်ပြောလို့ငါလှုပ်တင်လှုပ်ထိုက်တာတွေလှုပ်ရတော့မယ်ငါအတွက်တရားတွေလည်းပို့ပြီးတော့လှုပ်ရတော့မယ်အဲဒီမှာ အားလုံးကိုပဲတခါတည်းတပည့်ကြီးတွေခေါ် ရှိတဲ့ပစ္စည်းတွေကိုရှိတဲ့မိမိတရားတော်မှာများလူတန်းတဲ့ပစ္စည်းတွေကိုဘယ်နေရာမှာဘယ်လိုလုပ်လိုက်ဘယ်နေရာမှာဘယ်လိုလုပ်လိုက်ဘယ်တန်ခါတွေဘယ်လိုလုပ်လိုက်ဘယ်ဟာတွေကိုဘာတွေလုပ်လိုက်ဆိုပြီးအကုန်လုံးခွဲခြားဝေဖန်လူတန်းပြီးတဲ့အခါကဏ္ဍကြတော့မှကဲငါเจ้าကိုမင်းတို့ဆွမ်းလေးတစ်နေ့တစ်ပုတ်တာပို့ကြတော့ငါလုံငါလုံပြရစီတော့ဆိုပြီးဘသူနဲ့မှမတွေ့တော့ဘဲနဲ့အဲ့ဒီမှာဆရာတော်ကြီးကကိုတရားကိုအားထုတ်သွားတာဟောကိုအလုပ်ကိုစောစောစီစီတိလာတဲ့အခါကျကိုအလုပ်ကိုကိုကိုအတွက်ပါနိုင်တဲ့အလုပ်တွေမလုပ်ရပြီဘူးလား ဒီလိုမဟုတ်ဘဲနဲ့ဘုံပြီးလိန်ထားတဲ့ခါကျတော့ဟောဟိုကတပြေးပြေးယောဂတို့ယောဂတို့ယောဂတို့တိုးလာပြီတိုးလာတိုးလာတယ်ဘာမှလည်းမလုပ်လိုက်ရအောင်သွားရဒီယောဂလည်းပဲသွားဟုတ်တယ်မလားအဲ့ဒီတော့ဘုန်းကြီးတို့ယောဂီများတယောက်ပေါ်မှာတယောက်တကယ်ကိုကျေးဇူးတစ္ဆာတရားသိရဆိုရင်သူ့ရဲ့နောက်ဆုံးအချိန်သူလှုပ်တဲ့နာတွေလှုပ်ထိုက်အောင်ကြိုကြိုတင်တင်ကြီးမပြောသင့်မေဘူးလားပြောသင့်တယ်ဘယ်တော့မှအုံမထားနဲ့ပြောသင့်တယ်သူလှုပ်တဲ့နာတွေသူမြန်မြန်လှုပ်သွားလို့ရတယ် အဲဒီလိုမဟုတ်ဘူးဆိုရင်ဘာမှမလုပ်နိုင်တော့မှဖွင့်ပြောတယ်လေအလကားပဲဒါကြောင့်ယောဂဝေဒနာမိမိမှာ ဖြစ်သအနာယောဂရသအဲ့ဒီချိန်လေးမှာမိမိမှာဒီယောဂတွေမတိုးပွားသေးခင်တကယ်လို့သွားနိုင်လာနိုင်ထိုင်နိုင်ထနိုင်စားနိုင်တောက်နိုင်ဒီအချိန်လေးမျိုးရှိနေတုန်းချိန်လေးမှာမိမိတို့ကတရားကြိုတင်ပြီးတော့အာမထုတ်တင်ပြီဘူးလားဗျာဟေးမရသေးတဲ့တရားတွေကြောင့်အာထုတ်တင်တယ် မရောက်သေးမျက်မှောက်မပြုရသေးတဲ့တရားကျူးတွေမျက်မှောက်ပြုအောင်အားထုတ်တဲ့နေနောက်ဒါရင်လားဆိုတော့မြတ်ဘုရားရှင်ကိုတော်မြတ်ကြီးကအာဟာကောကိလနာဝဋ္ဌိတောအာစီရာဝဋ္ဌိတောဂိလင်ညာဌာနာကောပဏိတံဝိသတိယံမိအာဘတောပိစုထာဝဋ္ဌိယဟန္တာဟံပတိကိစေဝဝိရိယအာရဝမိဟံဂာတိကိလနာနာယောဂမဝဋ္ဌိတောထာဤ ကိလနွာကိလနာအနာယောဂမဝုတိတော်ထိုင်ကိလညာအနာယောဂမကိလညာနာယောဂမအာစီရာဝုတိတော်ထမြောက်၍မကြသည်အာစီရာဝုတိတော်ထမြောက်၍မကြသည်ဖြင့်မေငါဤအဘတော်အနာယောဂသည်အယံပိစုဒဝတိယအယံပိစိတဝတိယအကျဉ်တပံထ၍ဖြစ်ပွားစေရာဤဖြစ်ပွားနိုင်ရာဤ မေငါဤအဘာရောဏယောဂတိအယပိစုံအယံပိစုထာဝတ္တိယအကျဉ်တပံဖြစ်လာရ၏ဣဒဌာနတို့တပံဖြစ်ရသောအကြောင်းအဌာနသည်ဝိဇ္ဇတိကောဝိဇ္ဇတိဧဝရှိသည်သာလျင်သည်ဟန္တာယကုအဟံငါတိပအပတတဗဒတမယတိသောတရားကိုပတ္တိယရောက်ခြင်းကအဓိကတတမရောက်သေးသောတရားတို့ကိုအဓိကမယရောက်ခြင်းက အာတိစီကတတမျက်မှောက်မပြုရသေးတဲ့တရားတို့ကိုတစ္စီကရိယာယမျက်မှောက်ပြုခြင်းကပရိကေစေဝါသောသောကအပင်လျင်ပရိကေစေဝါယောဂဝေဒနာတပံပြန်ပြီးတော့မဖြစ်ပေါ်သေးမိလျင်ဝိရိယံကြိုးစားပွားများအားထုတ်မှုဆိုတဲ့ဝိရိယတရားကို အာရဘာမိအားထုတ်ပါတော့အံငါမှအနာယောဂဝေဒနာတွေတော့ဇီဝရီကုသလို့ပျောက်သွားပြီတကယ်လို့ ဆရာကောင်းတမားကောင်းနဲ့တွေ့လျက်လို့ယောဂဝေဒနာပျောက်ကင်းသွားပြီဆိုပါစို့အဲ့တော့ဒီယောဂဝေဒနာပျောက်ကင်းသွားပြီပဲနောက်ထပ်တခြားယောဂဝေဒနာတွေအသစ်မဖြစ်နိုင်မိဘူးလားဖြစ်နိုင်သေးတာပဲတကယ်လို့ဒီယောဂဝေဒနာကလည်းပဲအစမအတောင်မအနေမလို့ပြန်ပြီးတော့ရောမဖြစ်နိုင်မိဘူးလားပြန်ပြီးတော့ဖြစ်နိုင်တဲ့တရားကြောင့်ဟောဒီယောဂဝေဒနာတော့ပျောက်သွားပြီ နောက်တာတပံဒီယောဂဝေဒနာတွေအသစ်မဖြစ်သေးခင် ငါတရားကိုကြိုတင် ပြီးတော့အာထုတ်ထားမယ်ဟောနောက်တဲ့ယောဂဝေဒနာအသင့်မလာသေးခင်မလုပ်ထားရမလဲတရားကြိုတင်အာထုတ်ထားမယ်ဘုန်းကြီးတို့ယောဂီများဒီလိုမဟုတ်ရင်အစမအနေမအိမ်မတဲ့အတွက်ကြောင့်မို့ယောဂဟောင်းကပြန်ပြီးတော့လဲပေါ်နိုင်တယ်နောက်တဲ့ယောဂအသစ်တွေကလည်းပြန်ပြီးတော့မဖြစ်ပေါ်နိုင်သေးဘူးလားအဲလိုဖြစ်ပေါ်လာနိုင်ပြီကရင်ညောင်ဆောင်ရောက်သွားမှဆိုရင်ဒီတရားအာထုတ်လို့ရပါတော့မလားဒီတော့အဲလိုယောဂအသစ်တွေပြန်ပြီးတော့မဖြစ်ခင်ဒီယောဂပျောက်ကင်းသွားတဲ့အချိန်လေးမှာ ကြိုတင်ပြီးတော့ဒီတရားအတိညာဏ်တို့တွေရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေမျက်မှောက်ပြုတ်ရအောင်ဘုန်းကြီးတို့ယောဂီများကကြိုကြိုတင်တင်မလုပ်ထားရမယ်အာထုတ်ထားပါတဲ့ကဲဆိုလိုက်နာဖြာခြင်းများပြောင်း၍သွားငါကတရားအာထုတ်မည်နာဖြာခြင်းများ ပြောက်၍တွာငါကတရားအားထုတ်မည် အေးမိမိတို့မှာ96ပါးသောယောဂဝေဒနာတွေတစ်ခုခုနှိမ့်ဆက်လို့သိနိုင်တယ်ဟုတ်တယ်မလားဗျာဥပ္ပစေတကကံမျိုးနဲ့ကြုံရလို့လည်းပဲမသိနိုင်မိဘူးလားသိနိုင်တာကြီးရည်ဆိုတော့ဘုန်းကြီးတို့ယောဂီများမသိခင်မှာဒီတရားကလက်ဥမှုရအောင်ကြိုးကြိုးတင်နေမြန်မြန်ဆန်းဆန်းအာမထုတ်တင်မိဘူးလားအာထုတ်တင်နေကိုယ်စိတ်ကူးရည်နဲ့ကိုယ်တခါနဲ့အတွေးတွေချောမနေကြနဲ့အာထုတ်တင်နေမြန်မြန်ကြီးအာထုတ်တာ အဲ့တော့ဒီတရားတွေအာထုတ်ထားလို့မိမိတို့အနာရောဂါဝေဒနာတစ်ခုခုရလာပြီဆိုရင်လည်းပဲမိမိကဒီဝေဒနာပေါ်မှာသူ့ရဲ့ခံစားမှုတက်တဲ့သဘောမျှပဲလို့သိအောင်မရှုနိုင်မိဘူးလားဗျာဟင်းခန္ဓာကိုယ်ကြီးကသာနာကျင်နာပါစေဟောဒီစိတ်မနာပါစေနဲ့ဘုရားရှင်ကိုယ်တော်မြတ်ကြီးကအတုဒ္ဒကာယသာမေတ္တောစိတ်တံအနာတုဒံဘဝိတ္တိ မေငါတိအတုရာကာယတာနှိမ့်သက်တတ်သောဤကိုရှိပြီးကိုခန္ဓာရှိပြီးတတော်ဖြစ်ပါသောလည်းပင်စေတံစေတိအနတုရနှိမ့်သက်မှုမရှိပြီးဝါနာခြင်းကဲ့ခဲ့မှုမရှိပြီးဘဝိတ္တိဖြစ်လက်တံဣတိဤသို့သိခိတပါခြင်းအာဤမိမိကအခုတရားတွေအားထုတ်ထားလို့ဝေနာရဲ့သဘောလေးကိုသေသေးချာချာဉာဏ်သက်ဝင်ပြီးထိအောင်ရှုနိုင်မှနိုင်ပွားနိုင်တဲ့အစဉ်အတန်းတို့ရောက်သွားပြီဆိုရင် တေကန်ဤသေးသေးမှာတဲ့အောင်လာတဲ့မိမိခန္ဓာမှာဖြစ်နေတဲ့ဝေဒနာလေးကိုမိမိရှုနေမယ်ဆိုရင်ဘုန်းကြီးတို့ယောဂီများကိုယ်သာနာကျင်နာမယ်စိတ်နာပါဦးမလားစိတ်မနာတော့ဘူးအဲ့လိုစိတ်မနာအောင်ကြိုးစားရလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိရိယဓမ္မတရား၈ပါးရဲ့ကအတိုင်းပဲဘုရားရှင်ကိုရောင်မြတ်ကြီးကဗာနဲ့မိမိတို့အမှုကိစ္စလုပ်ငန်းကိစ္စမပေါ်သေးခင်မှာ လုပ်ငန်းကိစ္စပေါ်လာရင်တရားအထုတ်ခွင့်ရမှာမဟုတ်လို့မပေါ်သေးခင်မှာပါလုပ်ထားရမယ်တကယ်လို့အလုပ်ကိစ္စတွေပေါ်လာလို့အလုပ်ကိစ္စတွေလုပ်ရင်လည်းပဲအဲ့ဒီလုပ်ငန်းခွင်မှာတရားအထုတ်ခွင့်မရဘူးအဲ့တော့အလုပ်ကိစ္စတွေမြန်ပြီးလို့နောက်ထပ်လုပ်ငန်းခွင်တစ်ခုမပေါ်သေးခင်ပါလုပ်ရမယ်ဒီတရားကြိုတင်ပြီးတော့အထုတ်ရမယ်နောက်တစ်ခါခရီးသွားစရာအကြောင်းအရာတွေမပေါ်နိုင်ပြီဘူးလားတကယ်လို့ခရီးသွားစရာအကြောင်းအရာတွေပေါ်လာရင်လည်းပဲအဲ့ဒီခရီးသွားစရာအကြောင်းအရာတွေမပေါ်သေးခင်ဒီမှာကြိုတင်ပြီးတော့မလုပ်ရမလဲ။ အေးခရီးသွားနေတဲ့ခါကလလုပ်ငန်းကိုင်ငါတွေဆောင်ရွက်နေတဲ့ခါကလအာမထုတ်နိုင်အဲတော့ခရီးကတကယ်လို့သွားပြစ်သွားတယ်ခရီးသွားပြစ်သွားလို့ခရီးကပြန်လာပြီဆိုရင်လည်းနောက်တာခရီးတဲ့မပေါ်လာသေးခင်မှာကြိုပြီးတော့မလုပ်ထားရမလဲအေးအာထုတ်ပြီးတော့ထားရမယ်ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများဆွမ်းအာရမပြည့်စုံတဲ့အခါဝမ်းဝလင်းလင်းမသုံးဆောင်ရတဲ့အခါမျိုးဆိုရင်လည်းမိမိရဲ့ခန္ဓာကိုယ်ပေါ့ပေါ့ပါပါလေးနဲ့အာထုတ်လို့ကောင်းတယ်ဆိုပြီးတော့တရားကိုမလုပ်ရမလဲ ကျိုးစားပြီးတော့အားထုတ်ရမယ်တရားကိုရောက်ပြန်တော့တကယ်လို့စွမ်းအာဟာရပြည့်ပြည့်စုံစုံနဲ့ဖုံးပေးရတဲ့အခါမျိုးမှာဆိုရင်လည်းပဲမိမိတို့မှာစွမ်းများများစားရတော့လဲအားဤပြည့်စုံနေတဲ့အတွက်ကြောင့်ငါတရားကိုပို့လို့ကြိုးစားမယ်ဆိုပြီးတော့မကြိုးစားသင့်မေဘူးလားကြိုးစားသင့်တယ်နောက်တကားဘုန်းကြီးတို့ယောဂီများမိမိမှာအနာယောဂဝေဒနာလေးရသအဲ့ဒီရသအချိန်မှာယောဂါတွေမတိုးပွားခင်မလုပ်ရမလဲ တရားအထုတ်ထားရမယ်သွားနိုင်လာနိုင်စားနိုင်တောင်းနိုင်ထိုင်နိုင်ထားနိုင်အဲ့ဒီအချိန်မျိုးလေးမှာအထုတ်တာဟင်အဲ့လိုတရားကြိုတင်ပြီးတော့အထုတ်ထားမယ်တကယ်လို့ယောဂဝေဒနာကကံအားလျော်စွာတမားတော်ကြီးပြန်နဲ့ကုသလို့ပျောက်ကင်းသွားလို့ရှိရင်လည်းပဲနောက်ထပ်ပြန်ပြီးတော့ယောဂအသစ်မဖြစ်ပေါ်လာသေးခင်မလုပ်ရမလဲဟင်တရားအထုတ်ရမယ်အဲ့တော့ဝိရိယဓမ္မတရားဘယ်နှပါလဲ၈ပါးဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကဆွမ်းကြိုးတုံ့ပြန်တဲ့အနေအားဖြင့်မိမိတို့ကြိုတင်ပြီးတော့အလုပ်ငန်းတွေမဥခင် မိမိတို့ဒီမှာကျမ်းမာရေးကြီးကောင်းနေစဉ်ယောဂဝေဒနာတွေကမဥခင်တရားကမြန်မြန်ဥအောင်ကြိုတင်ပြီးတော့အားထုတ်ပါလို့ဘုန်းကြီးကတိုက်တွန်းတဲ့အနေအချင်းဒီတရားကိုဟောတာပါကဲဒီဆောင်ပုဒ်လေးတွေအလုံးပြန်ဆိုပြီးတော့တရားသိညာစို့နော်မူကိစ္စလျင်မကြုံခင်ငါလျင်တရားအားထုတ်မည်မူကိစ္စများ ဤဆုံးသွာငါကတရားအားထုတ်မည်ခရီးလန့်လျင်မကြုံခင်ငါလျင်တရားအားထုတ်မည်ခရီးလန့်မြဤဆုံးသွာငါကတရားအားထုတ်မည် စွမ်းနေနေသာကိုပေါ်ပါငါကတရားအားထုတ်မည်စွမ်းမြမြသာရှိခွန်အားငါကတရားအားထုတ်မည်နာပြခြင်းလျင်ဖြစ်စပင် ငါလျင်တရားအားထုတ်မည်နာဖြာခြင်းများပျောက်၍သွားငါကတရားအားထုတ်မည်အဟံကောကိလနာဝုဒ္ဓိတောအာဇိရာဝုဒ္ဓိတောကိလေညာဌာနခောပဏိတံဝိသတိ ယံမိအဘာရောပိစုဒ္ဓဝတိယဟန္တဟပတိကေစေဝဝိရိယံအာရဘာမိဟံဃာတိကိလနာအနာယောဂမဝတိတော်ထမ်းမြောက်ပါ၏ကိလညာနာယောဂမအာစီရာဝတိတော်မထမြောက်အာစီရာဝတိတော်ထမ်းမြောက်၏မကြာ၏မေငါ၏အဘာရောအနာယောဂတိ ယံပိစုဒ္ဓပိစုဒ္ဓဝတိယအကျဉ်ထအကျဉ်တပံဖြစ်ရ၏ယံပိစိဒ္ဓဝတိယဝတိယအကျဉ်တပံပြန်၍ဖြစ်ရ၏ဌာနံဌာနကောပဏိတံဣဒံဌာနံတပံဖြစ်ရသောအကြောင်းတရားသည်ဝိဇတိခောဝိဇတိဧဝရှိတိဒါလျင်တိ အန္တရေကိုအာငါသည်ပအပတတမရသည်သောတရားကိုပတ္တိယရောက်ခြင်းငါရခြင်းငါအဓိကတတမရောက်သေးသောတရားတို့ကိုအဓိကမာယာရခြင်းငါအာသတိကတတမျက်မှောက်မပြူရသေးသောတရားတို့ကိုသစ္စည်းကရိယာယမျက်မှောက်ပြူခြင်းငါပရိကေဇေဝစောစောကပင်ဖြင့်ပရိကေဇေဝနာယောဂါဤပြန်လည်ပြီးတော့အသိမဖြစ်ပေါ်သေးခင်မင်းလျင် ဝိရိယကြိုးစားပွားများအာထုတ်မှုဆိုတဲ့ဝိရိယတရားကို အာရဘာမိအာထုတ်ပါတော့အာဣတိဤသို့ဘဂဝါတို့ဘုံတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း